ဒီကနေ့သာသနာတော်နှစ်2569ခုနှစ်ကောဇာတက်က1385ခုနှစ်ဘာလုံလာပြည်ကျော်၄ရက်နေ့ခရစ်တက်က2023ခုနှစ်စက်တင်ဘာလ၄ရက်နေ့မနေ့7နာရီချိန်တွင်ကုသလကာယီဓမ္မရိပ်သာတွင်တရားအားထုတ်နေကြသောယောဂီများအတွက်အလုတ်ပိတရားကိုဆက်ပြီးတော့ဟောပါမယ် ဝိပဿနာလို့စကားလုံးလေးဟာကံကောင်းထောက်မှစွာကြားနာခွင့်ရတယ်။ကံကောင်းထောက်မှစွာဝိပဿနာဆိုတဲ့စကားလုံးလေးကိုကြားနာခွင့်ရရုံနဲ့မကဘူး။မိမိတန်တန်မှာဖြစ်ပွားအောင်အားထုတ်ခွင့်ရတယ်။ဒီဝိပဿနာဆိုတဲ့စကားလုံးလေးဟာမိမိတန်တန်မှာဖြစ်ပွားလာပြီးစွန့်အင်တရားအနေနဲ့ ဝိပဿနာဤစွမ်းရည်မိမိတဏ္ဍာမှာဖြစ်ပွားလာပြီဆိုလို့ရှိရင်အကျိုးကျေးဇူးအနေနဲ့ဘဝများစွာတန်တရာကပါလာတယ်အနုတ္တယကိလေသာလို့ခေါ်တယ်ကိလေသာဇယိုက်ဆိုအမျိုးမျိုးကိုအပြည့်တတ်ဖေရှားနိုင်တဲ့စွမ်းရည်တတ်ပြီးရှိတယ်။ဘာရဲ့စွမ်းအားကတော့ဝိပဿနာဤစွမ်းအားဤ ကိလေသာအလုံးတို့ကိုအကျွင်းမဲ့ပယ်သနိုင်စွမ်းရှိတယ်။နော်သူရဲ့စွမ်းရည်တတ္တိကိုသိကားဖို့လိုလားမလိုဘူးလား။ဝိပဿနာဤစွမ်းရည်တတ္တိသည်ဘာလဲလဲ။ကိလေသာအလုံးတို့ကိုအကျွင်းမဲ့ပယ်သနိုင်စွမ်းရည်တတ္တိရှိပါတယ် ကိလေသာအလုံးတို့ကိုအချင်းမဲ့ပယ်တတ်နိုင်တာကိုဘာလို့ခေါ်ပါလဲနိဗ္ဗာန်လို့ခေါ်ပါတယ်ဘာလို့ခေါ်ပါလဲအဲ့ဒီနိဗ္ဗာန်ကိုပယ်ရင်နဲ့သွားရမယ်ဝိပဿနာရင်နဲ့သွားမှရမယ်ဝိပဿနာဆိုတဲ့စကားလုံးကိုသုံးလိုက်လို့ရှိရင်မဲခင်၈ပါးဆိုတာမဖြစ်မနေပါလာတယ်နော် ဝိပဿနာဆိုတဲ့စကားလုံးသုံးလိုက်တာနဲ့ဝိပဿနာကိုထုတ်လုပ်ပေးနိုင်စွမ်းရှိတဲ့မဂ်ကြီး၈ပါးဆိုတာမဖြစ်မနေပါပါတယ်ဝိပဿနာကိုထုတ်လုပ်ပေးနိုင်တဲ့မဂ်ကြီး၈ပါးသည်မိမိတဏ္ဍာမှာဖြစ်ပွားရမယ်လက်တွေ့ရှင်းသုံးရမယ်တရားများဖြစ်တယ်ဟုတ်လား လက်တွေ့လုပ်ငန်းခွင်မှာတကယ်သုံးရမယ့်တရားကိုဘာလို့ခေါ်တော့မဂ္ဂင်၈ပါးဝိပဿနာစောရည်တတ္တိများထက်မြက်လာအောင်လက်တွေ့လုပ်ငန်းခွင်မှာသုံးရမယ့်စကားလုံးကတော့ဘာလဲမဂ္ဂင်၈ပါးမဂ္ဂင်၈ပါးဟူသည် မိမိတဏ္ဍာမှာဖြစ်ပွားနိုင်တဲ့မိမိတဏ္ဍာမှာဖြစ်ပွားအောင်လုပ်လို့ရတယ်။မဲခင်၈ပါးကဒီတိုင်းမဖြစ်ဘူးလေးကျင့်ယူမှရတယ်။မဲခင်၈ပါးဆိုတာမလုပ်အောင်လေလေးကျင့်ယူမှရမယ်။မလေးကျင့်မင်းနဲ့မိမိတဏ္ဍာမှာမကိန်းနိုင်ဘူးပေါ့နော်။မဲခင်၈ပါးကိုဘယ်နေရာမှာကိန်းစီမလဲ။ ကံသုံးပါးလုံးမှာကိန်းအောင်လုပ်ရမယ်။ကာယကံမှာပါသောမဲ့ခင်ဝစီကံမှာပါသောမဲ့ခင်မနောကံမှာပါသောမဲ့ခင်ကံသုံးပါးမှာမဲ့ခင်ပါထိုသူအရိယာဖြစ်လက်တံကံသုံးပါးလုံးမှာမဲ့ခင် ထိုက်မှမဲ့ခင်ထိုက်မှနိဗ္ဗာန်ခရီးသွားတဲ့အခါမှာလွယ်ကူချုံးဝင်နိုင် ကယကံမှာတည်သောမဲ့ခင်ဝစီကံမှာတည်သောမဲ့ခင်မနောကံမှာတည်သောမဲ့ခင်မက်ကဆိုတာဘာလဲလဲမက်ကဆိုတာပို့ဆောင်တတ်တယ်လမ်းပဲအဲ့ဒီလမ်းကနေသွားလိုက်လို့ရှိရင်ဖြောင်းပြီးတော့တခါလေစွမ်းအားတွေပြည့်လာမက်ကရှစ်ပါးလေးမှာအာလုံးသိပြီးသား ကြားဘူးတယ်မလားသမာဓိတိဆိုကြည့်စမ်းပါသမာဓိတိသမာသင်္ကပ္ပသမာဝါစာသမာအာစီဝသမာဝါယမသမာတတိသမာသမာဓိအဲ့ဒီဥစ္စာကိုတို့ကခွဲလိုက်တဲ့အခါကျတော့တိလမဲ့ခင် သမာဓိမဲ့ခင်ပညာမဲ့ခင်လို့ခွဲလိုက်တယ်နော်ဆိုလိုတဲ့သဘောကဒီမဲ့ခင်၈ပါးကဘာတွေကိုထုတ်လုပ်ပေးနိုင်ပါလဲသီလသမာဓိပညာကိုထုတ်လုပ်ပေးတယ်ဒါလို့ဆိုလိုတာပဲဟုတ်လားမဲ့ခင်၈ပါးကိုဆိုလိုက်တဲ့အခါကျတော့ဒီမဲ့ခင်၈ပါးကိုအုပ်စုတွေခွဲလိုက်မယ်ဆိုရင်သီလမဲ့ခင်သမာဓိမဲ့ခင်ပြီးတော့ ပညာမဲ့ခင်ဆိုတော့မဲ့ခင်၈ပါးဒီပါကိုထုတ်လုပ်ပေးပါလို့သီလသမာဓိပညာကိုထုတ်လုပ်ပေးတယ်ဝိပဿနာကလည်းပါကိုထုတ်လုပ်ပါတော့သီလသမာဓိပညာကိုထုတ်လုပ်တယ်ဒါဖြစ်ရင်တို့ကတကယ်လုပ်ငန်းခွင်မှာတကယ်ထုတ်လုပ်ရမှာကလည်းပါပဲလေသီလသမာဓိပညာကိုပဲထုတ်လုပ်ရမှာဆိုတော့ ဒါဟာဘေကနေလက်တွေ့ကျင့်သုံးလဲဆိုတော့မက်ကင်၈ပါးကနေပဲလက်တွေ့ကျင့်သုံးလို့ရမယ်။ဒါကြောင့်ရှုမှတ်မှုတွေမှာဖာပါနေရမယ်။မက်ကင်ပါနေရမယ်။နော်။ရှုမှတ်မှုတိုင်းမှာပါပါရမလဲ။မက်ကင်ပါနေရ။မက်ကင်ဆိုတာအလုတ်လုတ်တဲ့အလုတ်သမားတွေပဲ။အလုတ်သမားတွေပဲ။ဒါကြောင့်မို့လက်တွေ့သူကလုံမဲ့အလုတ်သမားတွေပဲ သူကအဓိကကြာအရေးကြီးတယ်ပေါ့နော်မတ်စိတ်အာယုံကိုရှုတဲ့မတ်စိတ်ကမက်ခင်နေလှုပ်လှုပ်နေတာပဲကရကမက်ခင်လို့ခေါ်တယ်အလုတမမက်ခင်၅ဦးရှိပါတယ်တကယ်အလုလုတဲ့အလုတမမက်ခင်ဘယ်နှဦးရှိလဲ၅ဦးရှိတယ်တမာတတိဆိုတာ တတိလုပ်ငန်းကိုသူလုပ်နိုင်တယ်။တမာဝယမတတိလုပ်ငန်းတွေအလုပ်လုပ်နိုင်အောင်တမာဝယမလိုလားမလိုဘူးလား။လိုတယ်နော်။တမာသင်္ကပ္ပတမာဒိဋ္ဌိဆိုတာဘာမဲ့ကဲနော်။ပညာမဲ့။တမာတမာတိကဘာမဲ့ကဲနော်။တမာတိမဲ့ကဲ ပြီဆိုတော့သူတို့တွေပါမဖြစ်မှာပေါ့မပါလို့ရဘူးရှုမှတ်မှုတစ်ချက်တိုင်းတစ်ချက်တိုင်းမှာတတိလည်းပါရတယ်ပြီးတော့ပါပါသေးတော့ဝရိယလည်းပါရသေးတယ်သမာဓိကလည်းပါသေးတယ်ပညာလည်းပါသေးတယ်ဆိုဒီရှုမှတ်မှုတစ်ခုဟာငါပြောက်မနေဘူးလားငါလုပ်လို့မရဘူးလေသူတို့တောင်စုပေါင်းလုပ်ရတာဟုတ်ကဲ့မလား သဘာဝတရားတွေတော့မှပဲဘယ်လိုလုပ်ရလဲစုပေါင်းလုပ်ရတာငါမှတ်တယ်လို့လုပ်လို့ကိုမရတာငါမှတ်လို့မရအောင်သဘာဝတရားတွေတော့မှတစ်ခုတည်းလုပ်လို့မရဘူးသဘောပေါက်လားကြောက်တဲ့မုန်းကြည့်လို့ရမလားကြည့်စက်ကြည့်ပါ 明眼了，这边水，这边水疼了，这边水疼了。 啊，科罗比亚嘛。 မှတ်တဲ့ဘက်ကဒါကအာယုံဘက်ကကြည့်လိုက်ရအောင်နော်မြင်ရတယ်မလားအာယုံကအလုံးလုံးမလားရှုမှတ်တဲ့စိတ်ဘက်ကအလုံးလုံးမလားရှုမှတ်တဲ့စိတ်ဘက်ကသူပဲအလုံးလုံးအောင်သူကဘလူနဲ့အလုံးလုံးလဲမက်ကင်၈ပါးနဲ့အလုံးလုံး ရှစ်ပါးထဲမှာမှာသီလမဲ့ခင်ဆိုတာကအလုပ်လုပ်စရာမလိုသီလယူလိုက်ရင်သူကကိစ္စပြီးသွားပြီကိုပါသီလယူကြတယ်သီလမဲ့ခင်ပြီးသွားပြီနော်တမဝါစာတမကမ္မန္တတမဝါစာပြောတဲ့ဆိုတဲ့နေရာမှာတာမကောင်းစွာဝါစာ ကောင်းတဲ့စကားပြောစကားကောင်းကောင်းပြောစကားကောင်းတွေကိုသာပြောစကားဆိုးတွေမပြောနဲ့ဒါဟာသီလစင်ကြယ်တဲ့သဘောကိုသွားတယ်ဟုတ်တယ်မလားမဂ္ဂင်၈ပါးမှာရှုမှတ်မှုဒီပါနဲ့လွတ်လွတ်ပဲမဂ္ဂင်၈ပါးပါရမယ်အဲ့ဒီ၈ပါးထဲမှာမှအလွတ်လွတ်တာကကရကမဂ္ဂင်လို့ဒီလိုပြောတယ်ကရကမဂ္ဂင်၅ပါး ဘောပေါက်တယ်နော်ကကမဲ့င၅ပါးဆိုတာပါလေသမာဓိနဲ့ပညာကအလုံးလုံးပါအဲ့ဒီတည်းမှာတကယ်အလုံးလုံးမှာကဝရိယနဲ့တတိပဲဘာနဲ့ပါတော့ဝရိယနဲ့တတိပါဝရိယနဲ့တတိမာမဒါကအဓိကကြတယ်တတိကအဓိကကြတယ် ဒါဆိုရင်ဝိပဿနာအလုံးလုံးတယ်ဆိုဘာရဲ့လုပ်ငန်းလဲပတိဤလုပ်ငန်းဒီတတိကိုဘယ်ကယူမလဲပစ္စုပန်ကယူမယ်ပစ္စုပန်တတိဖြစ်ရမှာဘာတတိဖြစ်ရမလဲပစ္စုပန်ပစ္စုပန်မပိုင်ရမလားပစ္စုပန်ကိုလုပ်ငန်းခွင်မှာသုံးတဲ့အခါကျတော့ဖြစ်ခိုက်ဘယ်လိုသုံးလဲဖြစ်ခိုက် ဝိပဿနာသည်ဘယ်ကိုသွားရမှာလဲဆိုတဘာဝမြင်မှုကိုသွားပါဟုတ်လေတဘာဝမြင်မှုဖြစ်ခိုင်မြင်မှတဘာဝမုတ်ချသိနိုင်ပြီဖြစ်ခိုင်မြင်မှတဘာဝမုတ်ချသိနိုင်ပစ္စုပန်ဆိုတာပါဠိလိုစကားလုံး ဗမာလို့ပြောတော့ဖြစ်ခိုင်းမြေခိုင်းကြားခိုင်းလှုပ်ရှားခိုင်းလှုပ်ရှားစေလေးပေါ့နော်ဟုတ်တယ်ပါလားလှုပ်ရှားနေစေလေးဖြစ်ခိုင်းဖြစ်စေလေးမနမြင်ခိုင်းမြင်စေသွားခိုင်းသွားစေတုံခိုင်းတုံစေနော်ထိခိုင်းထိစေအမျိုးမျိုးဖြစ်ခိုင်းမြင်ခိုင်းကြားခိုင်းနမ်းခိုင်း ဒါကပမာသကလုံးပဲဒါဘာသာပြန်ဖို့လိုသေးလားဘယ်လိုတော့ပစ္စုပန်မှာဖြစ်သေးတာမှန်စွာအဖို့အတန်ဆုံးပစ္စုပန်မှာဖြစ်သေးတာမှန်စွာအဖို့အတန်ဆုံးဝိပဿနာသည်ဘယ်ကိုသွားရမလဲပစ္စုပန်ပစ္စုပန်ဖြစ်သေးကိုရှုမှတ်နိုင်ရမှာဓမ္မဝိပဿနာဖြစ်ပါနော် အဲ့တော့ဘဟုတုတ္တအနေနဲ့မှတ်ထားရမှာကဝိပဿနာသည်ဖြစ်စေကိုရှုမှတ်ရမယ်ဆိုဒီဖြစ်စေကိုရှုမှတ်တဲ့အခါမှာပြစ္ဆုတ်ပံလို့ခေါ်တာပါပဲဒီတတိဒီပြစ္ဆုတ်ပံရှုမှတ်မှဖြစ်တယ်ဒီတတိဖြစ်အောင်ဝရိယကူပါတယ်ဒီတတိဝရိယလို့အလုံးလုံးချင်းဟာအဓိကဖြစ်ပေမဲ့လို့သူဒီဘုရုကိုဥစားပြုလာတယ် ကရက၅ပါးကိုပူဇော်ပြုလာတယ်ဒီကရက၅ပါးဟာမဂ်ကင်၈ပါးကိုပြည့်စုံအောင်ဖန်တီးပါလိမ့်မယ်ဒီလိုသွားတယ်နော်ဒါဟာရှုမှတ်မှုတစ်ခုရဲ့ခေါင်းစဉ်အောက်မှာဒါတွေပါနေတာလေအဲ့တော့တစ်ချက်မှတ်လိုက်တာနဲ့ငါမှတ်တယ်လို့ပြောလို့ရလားမရပါဘူးဒီထဲမှာငါမပါငါလို့လို့ကိုမရဖဲ့လို့လည်း မရဘူးသူ့တဘာဝနဲ့သူ့သူလွတ်လွတ်နေတာလေဟုတ်တယ်ပါလားငါသာအဲ့ဒီတည်းထဲလိုက်လို့ရှင်ဒါတွေကိုပြောက်ပါလားပြောက်သွားပြီးတော့နီမလမ်းမာတွေဖြစ်ကုန်တယ်အဲ့ဒီငါဆိုတာဒိဋ္ဌိပါတယ်တော့ရှုမှတ်မှုမှာငါပါသွားရင်အဲ့ဒီရှုမှတ်မှုကဘာဖြစ်သွားလဲငါမှတ်နေတယ်ငါရှုနေတယ်ဆိုဒိဋ္ဌိဖြစ်သွားရင်တဏှာဖြစ်သွားတယ် ဘာဖြစ်သွားလဲတဏှာဆိုတာငါဖြစ်ခြင်းတဲ့အတိုင်းမှတ်မယ်ငါလိုချင်တဲ့ပုံစံရအောင်ဖော်မယ်ဒီပုံစံမျိုးရအောင်ငါကြိုးစားမယ်ဆိုတဲ့လွဲမားတဲ့အယူဖြစ်သွားတယ်အဲ့တော့အဲ့ဒီလိုမှန်ရင်မှန်ရင်လည်းကိုမှတ်တဲ့အတိုင်းကိုဖန်တီးတဲ့အတိုင်းကိုလိုချင်တဲ့ပုံစံအတင်းဖန်တီးလို့ဖြစ်လာရင်ငါတရားရပြီလို့ထင်တယ်ငါ မှတ်နေတယ်ငါရအောင်ရှုမယ်လို့လုံလိုက်တယ်နဲ့ငါထဲလိုက်တယ်နဲ့ဒီရှုမှတ်မှုကဘယ်နှခုဖြစ်လဲဒိဋ္ဌိတဏှာမာနဒီသုံးပါးတခါလဲတွဲရကြီးဖြစ်လာပါလေတဏှာမာနဆိုတာဆင်းရဲကိုချဲ့ထွင်တတ်သောတရားပါတယ်လေဆင်းရဲကိုချဲ့ထွင်တတ်သောတရားဖြစ်တဲ့အတွက်ရှုမှတ်မှုမှာငါမပါ ရှုတာငါမဟုတ် ရှုမှတ်မှုမှာရှုတာတန်းဆိုရှုမှတ်မှုမှာနာမပါရှုတာနာမဟုတ်နာပါရင်ဘယ်လိုပါလဲဒိဋ္ဌိအနာပါဘာထွက်လာတော့ဆင်းရဲကိုအဆက်မပြတ်လေပတ်စေတတ်တယ်ဆင်းရဲကိုချဲ့ထွင်တတ်သောတရားများတဏမာနဆိုတာလေ ဆင်းရဲကိုယ်တော်ကသူကရိုးရိုးမဟုတ်ချဲ့ဆင်းရဲကိုများလာအောင်လုပ်တယ်ချဲ့တယ်ဆိုတော့များလာအောင်လုပ်တယ်ကြာရှည်အောင်လုပ်တယ်တိုးပွားလာအောင်လုပ်တယ်ဆိုတော့ငါပါနေတဲ့ရွေကာလပတ်လုံးချမ်းသာမရနိုင်ဘူးလို့ဆိုလိုတာเนาะငါပါပြီဆိုကြတဲ့ဒိဋ္ဌိဖြစ်ပြီဒိဋ္ဌိပါရင်တဏှာဖြစ်ပြီတဏှာပါရင်မာနဖြစ်ဒီသုံးမျိုးတွဲလိုက်ရင် तू ကဘာလို့ ပင်စလို့ခေါ်တယ်။ဘာလို့ခေါ်လဲ။ပပင်စတရားပပင်စဆိုဗမာလူကြတော့စင်းရဲကိုချက်ထွင်တတ်သောတရားစင်းရဲကိုတူးချက်တတ်သောတရားပြီးတော့ရှုမှတ်မှုမှာငါမပါရှုတာငါမဟုတ်ရှုမှတ်မှုမှာငါမပါရှုတာ ငါမဟုတ်ငါရှုနေတာမဟုတ်ဘူးတဘာဝတရားတွေသူ့အလိုလို လုပ်နေတာရှုမှတ်တယ်ဆိုတာဘယ်ကအလိုလိုလဲစိတ်ကလုပ်တာဘယ်ကလုပ်လဲစိတ်စိတ်ရှုမှတ်မှုကိုဘယ်ကနေရှုလဲစိတ်ဖက်ကရှုရတယ်လေနော်စိတ်ကြီးတက်တက်ကအာယုံကို ကြည့်လို့မရဘူးနော်စိတ်ကြီးတက်တက်ကအာယုံကို ကြည့်လို့မရဘူးဆိုတဲ့အခါကျစိတ်ကဘယ်လိုနဲ့တွဲရတော့မက်ခင်နဲ့တွဲရတယ်ဒီမက်ခင်ဆိုတဲ့မက်မက်ခင်ဆိုတာအကုန်လုံးကတတိဆိုတာလည်းစေတသိက်ပဲဝရိယဆိုတာလည်းစေတသိက်ပဲเนาะတော့စေပညာဆိုတာလည်းစေတသိက်ပဲတမာတိဆိုတာလည်းစေတသိက်ပဲအဲ့တော့ ဒီမဂ်ကြီး၈ပါးဆိုတာဘာရဲ့စကားလုံးနေလဲစေတသိက်ရဲ့စကားလုံးနေသူကဘယ်သူနဲ့တွဲပြီးဖြစ်တယ်စိတ်နဲ့တွဲပြီးဖြစ်တယ်စိတ်နဲ့ရှုရတယ်ရှုတယ်ဆိုတာဘာနဲ့ရှုတယ်ရှုမစိတ်တယ်လို့ခေါ်တာဟုတ်တော့ဟုတ်တယ်မဟုတ်လားရှုမစိတ်အာယုံကိုရှုတဲ့စိတ်အာယုံကိုရှုတဲ့စိတ်ဒီလိုသုံးတယ်မလားဒါပေမဲ့ဒီစိတ်တစ်ခုတည်းဘာမှလို့လို့ မရဘူးစိတ်ကဒီအင်အားလေးပါတယ်ဒါရှုတဲ့အင်အားเนาะတဘာဝအားဖြင့်အလိုလျောက်ပါနေတာရှိတယ်အဘိဓမ္မာသင်စိတ်မှာစိတ်ဖြစ်တိုင်းအလိုလျောက်ပါနေတဲ့သဗ္ဗစိတ်တပါရဏစေတသိက်ခုနှစ်ပါးဆိုတာရှိတယ်အဲ့ဒါတွေကစိတ်ဖြစ်တိုင်းပါဝင်တယ်ထင်ရှားအောင်ပြောရင်တော့ အများသိအောင်ပြောစေတနာတို့ဝေဒနာတို့တင်ညာတို့ဒါတွေဟာစိတ်ဖြစ်တိုင်းပါဝင်တယ်။ဒါကြောင့်စိတ်ကတဘာဝအားဖြင့်တစ်ခုတည်းမဖြစ်ဘူးဘယ်နှခုဖြစ်လဲ။စိတ်လို့ပြောပေမဲ့သူနဲ့အတူတကွဖြစ်ဖက်ဘယ်နှခုရှိတယ်။ဘယ်နှခုလဲစိတ်ကရှစ်ခုအမြဲတမ်းတဘာဝအားဖြင့်အော်တိုဖြစ်တယ်။ကိုလို့ဆရာမလို့တာ။နော်။အော်တိုအော်တိုနော်။ ဒီတော့ဒီစိတ်ရှိခုကရှုမှတ်တဲ့စိတ်ထဲမှာအလုပ်လုပ်နေတာဒါသဘာဝအရာသူ့အတူဖြစ်နေတယ်ဟာဒါကကိုကထုတ်လို့ရမယ်ဟာသဘောပေါက်လားဒါကြောင့်ငါကိုရှာကြည့်လို့မရဘူးเนาะငါမပါဖို့လိုရင်းတယ်ငါလည်းလားမသိရှုပ်သွားတာလားဒါရှုမှတ်တဲ့ဘက်ကကိုကဒီလို ငါပါလိုက်တာနဲ့ပါဖြစ်သွားတယ်တဏမာနဒိဋ္ဌိစေရကိုချဲ့တတ်တယ်ချဲ့လိုက်တော့အများကြီးဖြစ်သွားတာဘောလောဘတွေဒေါသတွေမောဟတွေချဲ့တယ်ဆိုတာတရားများအကုန်ပွားကုန်တာဟုတ်တယ်မလားလောဘဒေါသမောဟမအကုန်လုံးပေါ်အိတ်တာမစ္စည်းပါညာအများကြီးချဲ့တယ်ဆိုရင်အဲ့ဒါကြီးအများကြီး तू ကချဲ့လိုက်တဲ့အခါ ရှုမှတ်ရင်းနဲ့လောဘဖြစ်တယ်ရှုမှတ်ရင်းနဲ့ဒေါသဖြစ်တယ်ရှုမှတ်ရင်းနဲ့မောဟဖြစ်တယ်မာနဖြစ်တယ်တဏှာဖြစ်တယ်ဒိဋ္ဌိဖြစ်တယ်အဲရှုရင်းနဲ့ကိုအာဟုသူတွေကဖြစ်နေတာဟုတ်လားမဟုတ်လားငါရှုနေတယ်ဆိုတဲ့တရားရှုတိုင်းလည်းပဲကိလေသာစင်တာမဟုတ်ဘူးဘာဖြစ်နေလဲငါပါနေဒါကြီးကပွားနေတာပဲတော့ယောဂီတွေကငါနဲ့ပဲရှုနေတာလေ ငါနဲ့ရှုနေတော့ဒီလိုပဲပွားနေတာ။ဘာနဲ့ရှုရမက်ကင်၈ပါးနဲ့ရှုရမက်ကင်၈ပါးဆိုတဲ့စကားလုံးကနည်းနည်းကြီးကျယ်တယ်ဆိုတာနဲ့ရှုတယ်။ဒီဝိရိယတမာတိဒီတမာတိကိုတော့ခဏိကတမာတိလို့ခေါ်တယ်။ဒီမှာဝိပဿနာကိုတိုင်းရိုက်ရှုတဲ့ ဝိပဿနာဉာဏ်အနိကသမားများတို့ဒီစကလုံးကြတော့တိလွယ်မြင်လွယ်တာပေါ့ဟုတ်တယ်ပါလားရှုတဲ့စိတ်ထဲမှာငါပါနေသလားတတိဝရိယသမာဓိတို့လုံးနေတာလားသဘောပါပဲနော်သူ့အလုပ်ကိုသူကဘာဆိုင်အောင်လုပ်နေတာဘာဝဆိုင်ဘာဆိုင်အောင်လုပ်နေတာ ပစ္စုပန်မှာဖြစ်စေတာမှန်စွာအဖို့အတန်ဆုံးနော်ပစ္စုပန်ဖြစ်စေလေးဝိပဿနာဓမ္မတွေအတွက်အဖို့အတန်ဆုံးပါပဲဖြစ်စေဖြစ်ခိုင်မှာရအောင်မှတ်ဖို့လိုလားမလို့ဖြစ်ခိုင်ရှုမှတဘာဝမုတ်ချသိနိုင်ပြီပါတယ်ဖြစ်ခိုင်ကို ရှုမှသဘာဝဆိုတာကဘာလဲလဲ nature ပေါ့နော်ဘာမှပြောင်းလဲခြင်းမရှိတဲ့သဘာဝကိုသူကတိုင်းတိုင်းသိနိုင်တယ်ဘောပေါက်ဖြစ်ခိုင်ရှုမှသဘာဝမုတ်ချသိနိုင်သဘာဝမြင်မှသင်္ခတမြင်မယ်သင်္ခတမြင်မှ တာမညာဖြစ်မယ်တာမညာဖြစ်မှဝိပဿနာဖြစ်မယ်ဝိပဿနာဖြစ်ဖို့လုပ်ရမှာနော်ဒါဝိပဿနာဖြစ်ဖို့လုပ်ငန်းဒီအာယုဘက်ကဘာမှမစင်စားဘူးသူကသဘောပေါက်လဲဘာမှမကြိုးစားနေဘူးဒီရှုတဲ့ဘက်ကပဲသူကကြိုးစားနေတာရှုတဲ့ဘက်ကိုရှင်းပြနေတာနော်ရှုတဲ့ဘက်ကိုရှင်းပြတယ်အာယုဘက်ကဘာမှမရှင်းဘူး ကိုရှုတဲ့ရှုစိတ်ဘက်ကရှုမှတ်တဲ့ဘက်ကသဘောတရားလေးတွေကိုရှင်းပြနေတာဖြစ်ခိုင်ရှုမှပါတယ်လေသဘာဝမုတ်ချသိနိုင်ပြီသဘာဝမြင်မှသင်္ခတထင်ပြီသင်္ခတသင်္ခတထင်မှတမညမြင်ပြီတမညမြင်မှ ဝိပဿနာဉာဏ်ဖြစ်သည်ကဲဝိပဿနာဖြစ်ဖို့တဘာဝဆိုတဲ့အထဲမှာသူ့ကိုလက္ခဏာလေးတွေထည့်လိုက်စက္ကန့်ရှုမှတဘာဝလက္ခဏာသိတယ်တဘာဝလက္ခဏာသိမှသင်္ကတလက္ခဏာသိတယ်သင်္ကတလက္ခဏာသိမှတာမညာလက္ခဏာသိ ။တာမညလက္ခဏာသိမှဝိပဿနာဉာဏ်ဖြစ်တယ်။ဝိပဿနာဉာဏ်ဖြစ်ဖို့တော့သဘောပေါက်ပါလား။ဒီဟာလေးကိုဗမာလိုပြောတယ်။တူညီလက်အဲကိုစီလက္ခဏာကိုပိုင်လက္ခဏာပေါ့နော်။ဒါပဲကိုစီလို့သုံးလိုက်တယ်။သဘောပေါက်လား။ကိုစီလို့သုံးလိုက်တယ်။မှန်ကိုပိုင်လက္ခဏာ ဥပမာဆိုပါတော့ဝေဒနာဆိုတာလက္ခဏာရှိတယ်ခန္ဓာခြင်းလက္ခဏာရှိတယ်ဝေဒနာစေတသိက်ကပညာဆိုတာဘာလက္ခဏာရှိတယ်မတ္တာခြင်းလက္ခဏာရှိတယ်စေတနာဆိုရင်ဘာလက္ခဏာရှိတယ်စေဆိုတိုက်တွန်းခြင်းလက္ခဏာရှိတယ်သူကသူ့လက္ခဏာဒီသူတကူတည်းပိုင်တာဒါကြောင့်ကိုယ်ပိုင်လက္ခဏာကိုယ်ဒီလက္ခဏာတနည်းအားဖြင့်သူတကူတည်းပိုင်တာ တုံးကန်တယ်တောင့်တင်းတယ်ဆိုတာဘာလက္ခဏာလဲဝါရောရဲ့လက္ခဏာသူတူဦးလေးပိုင်တခြားသဘာဝတရားတွေကသူ့ကိုမပိုင်ဘူးသဘောပေါက်တယ်နော်သဘာဝလက္ခဏာဆိုတာကဘာလဲတော့ကိုယ်စီလက္ခဏာဓမ္မဟုတ်ရင်ကိုယ်ပိုင်လက္ခဏာကိုယ်ဒီပိုင် စေတသိက်တွေကလည်းခုနလိုပဲဝေဒနာဆိုရင်ခံစားခြင်းလက္ခဏာရှိတယ်။ပညာဆိုရင်မှတ်သားခြင်းလက္ခဏာရှိတယ်။ဖပဆိုရင်ထိတွေ့ခြင်းလက္ခဏာရှိတယ်။တေဇောဆိုရင်ပူခြင်းအေးခြင်းလက္ခဏာရှိတယ်။ဝါယောကိုပူခဲ့အေးတယ်လို့လို့လို့မရဘူးဘယ်သူပဲပိုင်။တေဇောပဲပိုင်။နော်ပထဝီကိုလေးတယ်ပေါ့တယ်မာတယ် ဆိုတော့အဲ့ပထဝီကိုသွားပြီးတော့တို့ကဟိုပူတယ်အေးတယ်လို့လုပ်လို့မရမပိုင်ဘူးတဘာဝလက္ခဏာကတူဒီတူဒီကိုစီကိုစီတစ်မျိုးတည်းပဲပိုင်တယ်ဆိုတော့သူပိုင်ရပိုင်ရတစ်ခုချင်းပဲရှိတယ်တခြားတဘာဝတွေကရောစပ်ပြီးပိုင်လို့မရဒါကြောင့်တရားရှုရင်ဖြစ်ခိုက်ရှုရတယ်ဖြစ်ခိုက်ရှုလိုက်တာ ਨੇ ဘယ်လိုပေါ်လာလဲ သဘာဝလက္ခဏာကိုရှုတာမြင်မြင်နဲ့ရှုလုပ်ငန်းဝင်မှာကြတော့ကြားရင်ကြားတယ်ရှုနာနာနဲ့ရှုတွားရင်တွားတယ်ရှုစားရင်စားတယ်ရှုသိရင်သိတယ်ရှုသူပညာနဲ့သူလက္ခဏာကိုတွဲတွဲပြီးတော့ရှုတာကိုဘာလို့ခေါ်လဲဖြစ်ခိုက်ရှုတယ်လို့ခေါ်တယ်ဖြစ်ခိုက်ရှုတယ်ဖြစ်ခိုက်ရှုရင်ဘာပေါ်လာလဲသဘာဝလက္ခဏာကိုသိလာ တဘာဝလက္ခဏာကိုရှုလိုက်တယ်ဥပမာဆိုပါတော့ပူမှုတင်မာပူတာလေးကိုတင်မာဆိုတဲ့ပညာကိုခွာလိုက်တယ်ကြမ်းပြင်းဆိုတဲ့ပညာကိုလည်းခွာလိုက်တယ်ပူတဲ့သဘောလေးကိုကြည့်လိုက်တယ်ဆိုရင်ပူတာလေးဒီဘုသူရဲ့လက္ခဏာပဲတေဇောရဲ့လက္ခဏာအဲ့ဒီလက္ခဏာတွေ့တာပါတွေ့တာသဘာဝကိုတွေ့တာ အဲ့သဘာဝကိုတေချာလေးရှုမှတ်တဲ့ပုဂ္ဂိုလ်ကသူ့ကိုအစာလည်းသိတယ်အလယ်လည်းသိတယ်အဆုံးလည်းသိတယ်ကိုကအစာအလယ်အဆုံးသိအောင်ကြိုးစားတာမဟုတ်ဘူးတေချာမှတ်တာနော်အစအလေအဆုံးသိအောင်ကိုကကြိုးစားဖို့မလိုရှုရင်းနဲ့အစအလေအဆုံးသိသွားရမှာမတူဘူးတော့စကားက အစအလယ်အဆုံးတမင်ဖန်တီးပြီးတော့ရှုဖို့မလိုဘူးရှုရင်းနဲ့သူကဘာဖြစ်သွားလဲသဗ္ဗကာယပဋိသင်ဝေတိအလုံးစုံခြုံငုံမိသွားတာအလုံးစုံကိုအဲ့ဒီလက္ခဏာရဲ့ပစ္စုပန်ဖြစ်ခိုက်ကိုအလုံးစုံခြုံငုံပြီးတော့သိသွားတာ ဖြစ်ခိုက်ဆိုတာအစလည်းသိတယ်အလယ်လည်းသိတယ်အဆုံးလည်းသိတယ်ဖြစ်ခိုက်ရဲ့အစအလယ်ဆုံးသိတာကိုသင်္ခတလက္ခဏာလို့ခေါ်တယ်အစလည်းသိတယ်အလယ်လည်းသိတယ်အဆုံးလည်းသိတယ်ကိုယ်လိုက်ကြည့်တာလားဉာဏ်ကသိတာအဲ့ဒါဘောပေါ့နော်ဥပ္ပတ္တိပင်လို့လည်းခေါ်တာပေါ့တဘာဝလက္ခဏာကိုသိမှ ဥပတ္တိပင်ဆိုတဲ့တိဋ္ဌလက္ခဏာကဘုညာမှာထင်လာတယ်နော်အဲ့ဒီလိုထင်မှသဘာဝဖြစ်ကန်းရှုမှသဘာဝမုတ်ချသိနိုင်သည်သဘာဝမြင်မှတိကတထင်သည်တိကတထင်မှတာမညမြင်သည်တာမညမြင်မှဝိပဿနာဉာဏ်ဖြစ်သည် ဟုတ်လားတာမဉာဏ်မြင်မှပါလေတဲ့ဝိပဿနာဉာဏ်ဖြစ်ပထမဆုံးမြင်ရမှာပါသဘာဝမြင်မယ်ရှုလိုက်တယ်ပူရာလေးကိုရှုတယ်တေဇောရဲ့သဘာဝကိုရှုတဲ့အခါကျတော့စပူလာလည်းသိတယ်အလယ်ကိုလည်းသိတယ်အဆုံးလည်းသိတယ်ဥပတ္တိပင်သိသွားတယ်သိသွားတာနဲ့တာမညဆိုတဲ့တူညီလက္ခဏာ ဒါကြတော့ချိန်ညီလက်ခဏဒါကဆိုလို့ကောင်းအောင်ရေးထားတာကိုစီလက္ခဏာချိန်ညီလက္ခဏာတူညီလက္ခဏာလက္ခဏာအားလုံးတပုံစံနဲ့ဖြစ်သွားတယ်။ဘာလက္ခဏာအားလုံးဒီရှုရင်းရှုရင်းနဲ့လက္ခဏာအားလုံးဟာဖြစ်တာနဲ့ပြက်တာဆိုတာတူသွားတယ်။နော် ဖြစ်ချင်းပြည့်ချင်းသဘောတရားပဲရှိတယ်ဖတ်တာရှုလိုက်တယ်ဘာလို့မြင်လဲဖတ်တာဒီထိတွေ့ခြင်းလက္ခဏာကိုရှုလိုက်တယ်ဖြစ်ပြနေတယ်ထိတွေ့ခြင်းလက္ခဏာကိုမမြင်တော့ဘူးအခုဖြစ်ရခုပြတ်တာကိုမြင်လိုက်တယ်ဝေဒနာခံစားခြင်းလက္ခဏာကိုရှုလိုက်တယ်ဝေဒနာဆိုတဲ့ခံစားမှုကကြော်တက်ပြီးတော့ဘာပဲမြင်လဲဖြစ်ပြတယ် တေဇောဆိုရယ်ပူမှုအေးမှုကိုရှုလိုက်တယ်ပူမှုအေးမှုအစာပါမြင်တယ်ခုဖြစ်၍ခုပြက်နေတာတွေ့တယ်ရုပ်တရားကိုရှုလိုက်တယ်ခုဖြစ်၍ခုပြက်တယ်နာမ်တရားကိုရှုလိုက်တယ်အခုဖြစ်၍ခုပြက်တယ်ဆိုအလုံးတပုံစံနဲ့ဖြစ်သွားတာကိုဘာလို့ခေါ်လဲတာမညာတူသွားတယ် ရုပ်တရားလည်းအကုန်ဖြစ်ပြပဲနာမ်တရားလည်းအကုန်ဖြစ်ပြပဲဖတာရှုဖြစ်ပြဝေဒနာရှုဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြဆိုတာဥဒယဘယညာရောက်လို့ရှိရင်ဘာရှုရှုဘာမြင်သွားလဲအဲ့ဒါမြင်တာဘာလို့ခေါ်လဲသာမဏေလို့ခေါ်တယ်ယုံနံပြင်ယုံနဲ့မရသေးဘူးယုတ်ရဲ့အဖြစ်ပြနာမ်ဖြစ်ပြကိုမြင်မှဘာဖြစ်မလဲဝိပဿနာဖြစ်မယ် ဝိပဿနာဉာဏ်ဖြစ်မှမဉဏ်ဘုံဉာဏ်ဖြစ်မဉဏ်ဘုံဉာဏ်ဖြစ်မှနိဗ္ဗာန်ကိုမြင်မယ်သဘောပေါက်လားဒါရှုတဲ့ဘက်ကနားလည်ရမယ်သဘောတရားเนาะရှုတဲ့ဘက်ကပဲဒီအာယုဘက်ကိုဘာမှမစဉ်းစားဘူးဒါဆိုရင်ဖြစ်ခိုင်ရှုမှသဘာဝမုတ်ချသိနိုင်ပြီကဲဆိုဒီ ဖြစ်ခိုင်ရှုမှတဘာဝမောချသိနိုင်မည်တဘာဝမြင်မှတဘာဝမြင်မှသင်္ကတထင်သည်သင်္ကတမြင်မှသင်္ကတမြင်မှသမ္မညမြင်သည်သမ္မညမြင်သည်သမ္မညမြင်မှသမ္မညမြင်မှဝိပဿနာဉာဏ်ဖြစ်သည်ဝိပဿနာဉာဏ်ဖြစ်ဝိပဿနာဉာဏ်ဖြစ်မှဝိပဿနာဉာဏ်မှဉာဏ်ဖူဉာဏ်စိုက်သည် လက်ညံပူဉ္စစိုက်သည်ရှစ်ခိုင်ရှုမရှစ်ခိုင်ရှုမတဘာဝတဘာဝမုတ်ချသိနိုင်သည်မုတ်ချသိနိုင်သည်တဘာဝမြင်မတဘာဝမြင်မသင်္ကတထင်သည်သင်္ကတထင်သည်သင်္ကတမြင်မသင်္ကတမြင်မသာမညမြင်သည်သာမညမြင်သည်သာမညမြင်မသာမညမြင်မဝိပဿနာဉာဏ်ဖြစ်သည်ဝိပဿနာဉာဏ်ဖြစ်သည်ဝိပဿနာ ဖြစ်မှဝိပဿနာဉာဏ်ဖြစ်မှမဉ္ဇဉ်ပူဉ္ဇဉ်စိုက်သည်မဉ္ဇဉ်ပူဉ္ဇဉ်စိုက်မဉ္ဇဉ်ပူဉ္ဇဉ်စိုက်မှမဉ္ဇဉ်ပူဉ္ဇဉ်စိုက်နိဗ္ဗာန်ရနိုင်သည်နိဗ္ဗာန်ရနိုင်သည်သဘောပေါက်တယ်နော်ဒီတော့ဒီရှုမှတ်မှုလေးတစ်ခုတည်းမှာပဲအများကြီးတဘာဝတရားကြီးကြီးပဲလုပ်နေတာအကုန်လုံးငါဆိုတာဘယ်မှာမှရှာလို့ထွက်လာနော် ငါမရှိရင်သူလည်းမရှိငါမရှိရင်သူလည်းမရှိဟုတ်ကဲ့မလားငါလည်းမရှိဘူးသူလည်းမရှိဘူးဆိုရပြလည်းမရှိဘူးမိမလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးတတ္တဝါလည်းမရှိဘူးလူလည်းပဲမရှိလူမရှိဘူးဟူသောအတိဒိတာလည်းလူရင်းဖြစ်သည်ဟုတ်တယ်မလား ရှုမှတ်တဲ့နေမှာဘာကအရေးကြီးဆုံးလဲဆိုတော့ပစ္စုပန်ဖြစ်စေကိုရှုနိုင်ဖို့အရေးကြီးဆုံးပစ္စုပန်ဆိုတာ၃မျိုးရှိတယ်လေခဏပစ္စုပန်ခဏပစ္စုပန်ဆိုရှုလို့မရသူခဏလေးဖြစ်ပြီးခဏလေးပြတ်တာခဏပစ္စုပန်ကိုရှုဖို့ဆိုတာကြော်သွားပြီအဲ့ဒီခဏဆိုတာကတစ်စက္ကန့်ကို စိတ်ကကတိသတိဖြစ်သွားတာမလားဘယ်လိုလုပ်မိမလဲမလဲမြတ်စွာဘုရားရဲ့ဉာဏ်နဲ့မှရပါတပ္ပညုတဉာဏ်နဲ့မှရနော်ရုပ်တရားတွေကကတိ9000ဖြစ်ပြသွားတယ်ဆိုတော့ပြစ္ဆုတ်ပံတဲ့အောင်ခဏိကပြစ္ဆုတ်ပံခဏပြစ္ဆုတ်ပံကိုရှုလို့မရဖြစ်စေဆိုတဲ့ဟာလေးကိုတဏ္ဍတိပြစ္ဆုတ်ပံလို့ခေါ်တယ်ဖြစ်စေဖြစ်ခိုက်ကလေးကိုဘာလို့ခေါ်လဲ ပန္တတိပစ္စုပန်အဲ့ဒီပစ္စုပန်ကိုရှုပါတာနော်ဖြစ်စေကာလလေးတစ်ခုကိုရှုတာကိုဘာလို့ခေါ်လဲပန္တတိပစ္စုပန်ခဏပစ္စုပန်ကိုတော့ရှုလို့မရဘူးကာလပစ္စုပန်ဆိုတာတော့ရှုလို့မရမှမနေ့ပြန်ဆိုရင်အတိတ်ဒီနေ့ဆိုရင်ပစ္စုပန်နာမနေ့ပြန်ဆိုရင်အနာကမနေ့ကဆိုရင်အတိတ်ဒီနေ့ကပစ္စုပန်ဒါကြတော့ကာလတစ်ခုကိုသတ်မှတ်တဲ့အတွက် ကာလပြစ္ဆုတ်ပံလို့ခေါ်တယ်ဒါသုံးလို့မရပါဘူးเนาะခန္ဓာပြစ္ဆုတ်ပံကလည်းဉာဏ်မမီတဲ့အတွက်သုံးလို့မရဘူးတန်တိပြစ္ဆုတ်ပံဆိုတာဖြစ်စေဖြစ်ခိုက်ကလေးဖြစ်စေဖြစ်စေမှသူ1မိနစ်လောက်ကြာပါလားဒါလောက်ကလေးခဏလေးဖြစ်စေမှပေါ့သူရဲ့ဟိုပါပေါ့လေသူရဲ့ဖြစ်စဉ်တန်းလေးတစ်ခုဖြစ်စဉ်တန်းလေးဖြစ်စေလေးမှာကိုရှုရပါတဲ့ ဒါဆိုရင်ဒီလိုရှုတဲ့အခါမှာဒီတဘာဝတရားတွေဒါအလုံးလုံးနေတဲ့တဘာဝတရားတွေလည်းရှိတယ်လို့သူ့မှာအလိုလျောက်ပါနေတဲ့ထောက်ပံ့နေတဲ့ခုနစိတ်တစ်ခုဖြစ်ရင်စေတသိက်ခုနှစ်ခုကပါပြီးသားဖြစ်တဲ့စိတ်ဖြစ်တိုင်းဖြစ်တိုင်းဟာဘယ်နှခုရှိလဲသဘာဝတရား၈ခုရှိတယ် ဒီအာယုဘက်မှာလည်းနောက်ပြန်လာမယ်ဒါမရောဘူးเนาะမရောသေးဒီဘက်တစ်ခုပဲရှင်းတယ်ဒါကြောင့်မို့ပြစ္ဆုတ်ပိုင်ရှုတဲ့အခါမှာငါပါလိုက်တာနဲ့အကုန်လုံးလွဲကုန်တယ်ဘာမှအလုံးလုံးလို့မရတော့အဲ့တော့အခုရှုနေတဲ့လူအားလုံးငါအနေနဲ့ပဲတင်စားပြီးရှုနေတော့တရားနဲ့ကဘာဖြစ်နေလဲဝေးနေတယ်အဲ့တော့ဒီငါလေးကိုခွာတာကိုပဲ ဘယ်လိုခေါ်သလဲတက္ကာယဒိဋ္ဌိကိုခွာပြီးရှုတယ်လို့ခေါ်တယ်မလားနော်ဒီငါကိုခွာပြီးတော့ရှုတယ်ဆိုတော့ဗာလဲလေဒီဥစ္စာတွေကိုနားလည်သွားမယ်ဆိုငါမပါဘူးဆိုတက္ကာယဖြစ်เสียအကြောင်းရှိဘူးလေတက္ကာယဒိဋ္ဌိကဖြစ်เสียမရှိတက္ကာယဆိုတာဗာလဲမနေ့ကပြောတယ်ထင်ရှားရှိတော့ယုံနဲ့အပေါင်း ပါရတယ်ထင်ရှားရှိသောယုံနာအပေါင်းတော့တက္ကာယဒိဋ္ဌိဆိုတာလေတက္ကာယကဗာတယ်လေထင်ရှားရှိသောယုံနာအပေါင်းအဲ့ဒီထင်ရှားရှိသောယုံနာအပေါင်းပေါ်မှာလွဲမှားစွာမြင်ခြင်း နော်တမျိုးတစ်ပုံသိမြင်ခြင်းကိုဒိဋ္ဌိလေးပေါင်းလိုက်တယ်တက္ကရာဒိဋ္ဌိဖြစ်သွားတယ်ဒီဟာကိုလွယ်လွယ်မမဖောက်ဖောက်ပြန်ပြန်မြင်တာကိုဘာလို့ခေါ်လဲတက္ကရာဒိဋ္ဌိဒီလိုဒီရှိနေတယ်လို့အမှန်တိုင်းသိတယ်ဒါတွေဟာဒီနံတရားတွေသဘာဝတရားတွေဒီလို အမှန်တိုင်းသိတာကိုဘာလို့ခေါ်လဲတက္ကရာလို့ခေါ်တယ် ဒါတွေကိုကိုယ်ပြီးတော့ငါလို့သွားသိတာဘာလို့ခေါ်လဲတက္ကရာဒိဋ္ဌိဒီလိုခေါ်တာလေလောဘောတာဒါကိုရှင်းသွားရင်တက္ကရာဒိဋ္ဌိလည်းရှင်းသွားတယ်ဒါကိုရှင်းသွားရင်ပညာလည်းမဝင်တော့ဘူးပေါ့ပညာဝင်ဖို့လိုသေးလားပညာဆိုတာဘယ်ကနေလာတာဒီကနေပဲလာတာပဲငါကနေပဲလာတာပဲငါဖြစ်ရင်အကုန်လုံးပညာတွေအကုန်လုံးဖြစ်တော့တောက်လျှောက်ဖြစ်တော့ ငါမရှိတော့ဘူးဆိုရင်ပညာတွေလည်းကိုပြုတ်သွားတာပဲပင်ရင်ကတော့ပညာရဲ့ပင်ရင်ကလည်းပါပဲငါပဲတက္ကရာတိတိရဲ့ပင်ရင်ကလည်းလောက်ဆိုလေငါဆိုတာဘလောက်ဆိုလေနော်သူကြောင့်ဘာဖြစ်တာလဲအတ္တဆိုတာဖြစ်လာတာလေအတ္တလူတွေမှာအတ္တကြီးတယ်လို့ဘာလို့ဆိုတာဘယ်ရလားတွေ့ ကြောက်စရာကောင်းလားမကောင်းဘူးလားမကောင်းဘူးတရားရှုတာအတ္တနဲ့ရှုနေတာရှုရင်အတ္တနဲ့ရှုနေတာလေငါဆိုတဲ့အတ္တဆိုရင်ငါရှုလို့ရတယ်ငါမှတ်လို့ရတယ်ငါရှုလို့မရဘူးငါမှတ်လို့မရဘူးဆိုရင်ဘယ်ပေါ်မှာပဲစကားပြောကြလဲအတ္တပေါ်မှာပဲပြောနေတာမလားတရားရှုတဲ့ကံပါလေတဘာဝကိုကံပြီးပြောသလားအတ္တကိုကံပြီးပြောလား ရှင်းသွားပြီနော်ရှင်းသွားပြီတက္ကရာဒိဋ္ဌိကိုခွာ၍ရှုဆိုတာဒီသဘောတရားလေးကိုသိသွားရင်တက္ကရာဒိဋ္ဌိကိုခွာလို့ရလားမရဘူးလားပညာကိုလည်းခွာလို့ရလားမရဘူးလားငါတို့ယောက်ျားမိန်းမတို့သူတို့အကုန်လုံးကဘယ်ပေါ်မှာမီးလဲငါပေါ်မှာမီးပြီးတော့ပဲဖြစ်တာပဲဒါကြောင့်ရှုမှတ်တဲ့စိတ်မှာငါရှုနေတယ်ဆိုရင်အကုန်လွဲတော့တာ ငါမှတ်နေတယ်ဆိုရင်လည်းအကုန်လွဲတော့တာပဲဒီသဘောတရားလေးတွေကိုသိတဲ့အခါမှာရှုတဲ့ထဲမှာဘယ်သူတွေအလုံးလုံးနေတယ်သဘာဝတရားတွေအလုံးလုံးနေတယ်လို့ဒီလိုမြင်သိလို့ရှင်စိတ်အေးအေးလေးနဲ့ရှုလို့ရတယ်ငါဝင်လိုက်ပြီဆိုတဲ့နဲ့ဖန်တီးမှုပါလာတယ်ငါဝင်လိုက်မှပါလာတယ်လူကျင်တဲ့ပုံစံပြောင်းဖန်တီးမယ်လူကျင်တဲ့ပုံစံမရရင်တရားရှိလို့မရဘူးမကောင်းဘူးဆိုတဲ့အတန် ဒါကဘယ်ပုံမှာအမိပြုပြောနေလဲအတ္တကိုအခြေခံပြောနေတဲ့ခါကျတော့ရှုလို့ရတယ်လို့မရဘူးလို့နော်လိုချင်တဲ့ပုံစံမဖြစ်ဘူးလို့လိုချင်တဲ့ပုံစံဖြစ်ကျင်တတ်တယ်လို့ဆိုတာဘယ်ပေါ်မှာကင်ပြီးပြောနေတာလဲအတ္တကိုကင်ပြီးပြောနေတာတကယ်တော့အတ္တကိုဖြုတ်ထားမှရှုမှတ်လို့ရတာအတ္တကိုကင်နေတဲ့၍ကိုရှုနေတာဒီတက္ကရာဒိဋ္ဌိကြီးပဲဖြစ်နေတာ နော်အမှားပဲဒီလမ်းကို သွားနေတာဒီလမ်းဒီလမ်းကြောင်းပဲပြေသွားတဲ့လမ်းကြောင်းပဲကိလေသာကိုသွားတဲ့လမ်းကြောင်းလေဟုတ်တယ်မလားပပိစတရားဘက်ကို သွားတဲ့လမ်းကြောင်းဖြစ်တယ်ငါကိုကင်ပြီးတိုင်းလို့ရှိရင်ဒီလမ်းကြောင်းရောက်သွားတရားမဖြစ်တော့ဘူးဒါတွေပဲဖြစ်မှာကိုကမသိလို့ဒါတွေဖြစ်နေတာကိုယ့်ကိုယ်ကိုတရားရတယ်လို့အောင်မြင်နေတာ တရားမြင်တယ်လို့အောင်းမိနေတာဒါပေမဲ့ငါ့ကိုကန့်ဆွဲထားရင်ဒါတွေအကုန်လုံးဖြစ်နေတယ်တွေ့တယ်နော်သဘောပေါက်လားနော်ဒါလေးတွေကိုသိချာနားလည်ဖို့လိုတယ်အဲ့တော့ပစ္စုပန်ကအဓိကကြသွားတယ်ရှုတဲ့ကဖြစ်စေဖြစ်ခိုက်ကအဓိကကြသွားတယ်အဲ့တော့အဲ့ဒီဖြစ်စေဖြစ်ခိုက်ပစ္စုပန်ကိုနာလို့မယူဘူးဆိုလို့ရှိရင် ပြစ္ဆုတ်ပန်ရှုနေတဲ့အချိန်ကိုပြစ္ဆုတ်ပန်ကိုမူငါမယူထိုသူဥပဒံကင်းသတိဥပဒံဆိုတာကဆွေးနန်းတာငါလို့ဆွေးတာကိုပြောတာနော်တခြားအဆွေးမဟုတ်ငါလို့ဆွေးတာငါဆွေး တို့ကဒီဒီဒီဟာတွေအားလုံးကလက်တွေ့လုပ်ငန်းဝင်မှာကြတော့ဘုရုတော့မှာလဲပစ္စုပန်တော့ပစ္စုပန်ကိုငါတို့လုပ်လိုက်တာနဲ့ချိန်သွားပြီအကုန်လုံးပြောင်းသွားပြီပစ္စုပန်ကိုပစ္စုပန်ကိုမူနာမယူထိုးသူဥပဒေကင်းသည်ငါဆွေပြုတ်သွားတယ်ဆိုရင်တန်တဲ့အလုံးလုံးတာမှန်ကန်လာမယ် ပစ္စုပန်ကငါဖြစ်နေတဲ့ကြွေးကတော့ဥပဒေအစွဲနဲ့အလုံးလုံးနေတော့ဒါတွေထွက်လာပါပဲဟုတ်တယ်မလားဆိုပစ္စုပန်ကိုမူပစ္စုပန်ကိုငါမရှိထို့သူဥပဒေကင်းတဲ့ကြီးအရေးကြီးတာပေါ့ဒီဥစ္စာနော်သုံးကောင်းပါဆိုပြပါပစ္စုပန်ကိုငါမရှိထို့သူဥပဒေကင်းတဲ့ကြီးပစ္စုပန်ကိုငါမရှိထို့သူ ပဒံကင်းတတိဤစုပံကိုမူအာမယုထိုသူဥပဒံကင်းတတိကဲရတာပြီဘောနော်ရှုတဲ့ဘက်ကရှင်းပြရှုတဲ့စိတ်ဘက်ကသဘောပေါက်လို့ရှိရင်ဘုန်းကြီးတို့ကကောင်းစွာရှုမှတ်တတ်ပြီရှုမှတ်တဲ့အခါမှာနားလည်တဲ့အပိုင်းကအရေးကြီးပါတယ် ဒါကိုထပ်ပြီးတော့ဒီကပြည့်စုံအောင်ရှင်းပြပါမယ်လောလောဆယ်ဒါကိုတေချာလေးသဘောပေါက်အောင်မှတ်ထားပါဒါကအကြံပြင်းလေးပြောပြပါတာဖြစ်ပါတယ်အကျိုးကြောင့်စီရောပြောပြပါတာဖြစ်တယ်ကိုရှုမှရမယ်လမ်းကြောင်းကိုသွားရမယ်လမ်းကြောင်းကိုမမှန်ကန်ကန်သွားတတ်ဖို့ရှင်းပြတာဖြစ်တယ်ထိုက်တဲ့လောက်နားလည်မယ်လို့လည်းယူဆတယ်နားလည်ရလား နားလည်တယ်နော်သဘာဝတရားတွေဆိုတော့မကြောက်တဲ့စကားလုံးတွေမဖြစ်အောင်အာပါဠိတွေအများကြီးလျှော့ပြီးတော့ဘုညာပြောထားတာနော်ဒါနားလည်အောင်ပါဠိတွေအများကြီးအဲ့ဒီမှာထည့်သုံးလိုက်ရင်နည်းနည်းဝေဝေဝါဖြစ်သွားမှာဆိုလို့တတ်နိုင်တယ်လို့လျှော့ပြီးတော့ရှင်းပြထားတယ်နော်အဲ့ဒါနားလည်ဖို့အဓိကဖြစ်ကြပါလေကိုသွားရမယ်လမ်းကြောင်းကိုရှုနေတဲ့ ကိုလုပ်နေတဲ့ဝိပဿနာဆိုတာဘယ်လိုသွားရမှာလဲဘယ်လိုနားလည်ထားရမှာလဲဘယ်လိုဖြစ်မှာဝိပဿနာဆိုတာဖြစ်မှာလဲဒါကိုပိုင်ပိုင်နိုင်နိုင်သဘောပေါက်ပြီးတော့မှတရားရှုမှတ်တယ်ဆိုမှလိုရင်းရောက်မယ်ခရီးရောက်မယ်နားမလည်ပဲနဲ့ရှုနေတယ်သဘောမပေါက်ပဲနဲ့ရှုနေတယ်ဆို10နှစ်ကြာလို့လည်းဘာမှမဖြစ်ဘူးသူကတချို့တွေအကြာကြီးပဲပေါင်း20အားထုတ်တာတွေ တွေ့မှုတယ်နှစ်ပေါင်း30အာထုတ်တာတွေတွေ့မှုတယ်ဘာမှကကနနာတိချသဘောပေါက်နားလည်ခြင်းမရှိနားလည်ခြင်းမရှိတဲ့အတွက်သူကဘယ်ပုံမှာပဲလဲနေလို့ဆိုတော့ဒိဋ္ဌိပုံမှာပဲလဲနေတယ်အတ္တပုံမှာပဲလဲနေတယ်ဒါကြောင့်မို့ရှေ့ကြီးကိုဘယ်လိုမှမရောက်နိုင်ဘူးဖြစ်နေတယ်နော်ဒါဆိုအားလုံးနားလည်ပြီလားအဲအားလုံးသဘောပေါက်နားလည်ပြီးတော့ ကြိုးစားအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။သာဓုသာဓုသာဓုပါဗျာ။ယသမေနမေတ္တာ